တန်ဃာတော်ရှင်များများမေတ္တာသုတ်ပိယချိမြတော်မူကြပါဘုရားယတ္တာနုဘဝတောယခာနေဝထာသင်တိပိသနံယေယေဇဝာနိယောဇံတော်ရတ္တိနိဝမတန္တိတောဒုက္ခံဒုပတိသုတ်တော်စပါမံကိဉ္စီနာပတတိဧဝမာရိကုပရိဒံပရိဒံဓမ္မနာမဟေကရဏီယမန္တကုသလေနယန္တသန္တံပဒပိရမေသ သကုံသုဇသူသုဇသူဝသောသာကမုရဏတိမာနိသန္တကောသသူဝရောသအဘကိဉ္သောသသလဝုကဝုတ်တိသန္တိန္တိရောသနိဝကောသအပကဘောကုလေသွာနာနုကိန္တောနသခောရဝစရိကိဉ္စီယေနာဝိညုဝရဥပဝရေယုံဒုက္ခိနောဝါခမိနောဟောတုတပ္ပသတ္တဘောနောဒုက္ခိတတ္တာယေကေစိဗာနာဝုဒ္ဒတိတသဝထဝရဝနဝသိတာ ဒီဃာဝယေဝမဟာတာမင်းစီမရသကအနုကထူလာဒိဋ္ဌာဝယေဝဒိဋ္ဌာယေဝဒုရေဝအသံအဝိဒုရေဘုဒ္ဓဝသဗ္ဗဝေတိဝသဗ္ဗတတ္တဝန္တုခိတတ္တနာဂရောပရာဏိကုပ္ပိဒနာတိမင်္ဂေတကတာစိနာကံစီနရောသန္တာပိအသင်ယနိယမညတာဒုက္ခမိစေယမတယဓာနိယဗုဒ္ဓမယုံသာဧကဗုဒ္ဓမနုရခေ ဧဝံမေသဗ္ဗဗုဒေသုမနတဘောယေအပရိမာဏံမေတ္တေသတဗလောကသမေမနတဘောယေအပရိမာဏံဩရဒောသတိရိယသအတဗတံအဝေရမသပတံတိဋ္ဌံသရဏိသိနောဝသယနောယဝတသဝိတမိန်တောဣတံတတေတိတယဗြဟ္မာမိတံဝိရရာမိဓမ္မဟုဒိဋ္ဌိသနုပကမ္မသီလဝါဒသနေနသံပန္နောကာမေသူဝိနယကိတံနေသဒုက္ခပတေယပုဏ္ဏရိတိ ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇာသရဏသမ္မနောသုတတောလောကဝိတုအနုတ္တရောပရိသဓမ္မသရတိကထာတဝံသနာဘုဒ္ဓောဘဂဝါသွာခါတောဘဂဝတာဓမ္မောတန္တိတေကောအဂါလိကောဣဟိပါတိကောဩပနေယိကောဣစ္ဆဒဝိရိတဘောဝိညောယိသုဝရိဗန္နောဘဂဝတောသဝကအတံကောဥဇဝရိဗန္နောဘဂဝတောသဝကအတံကော ညာပတိဗန္နောဘဂဝတောသဝကသံဃောသာမစုရိဗန္နောဘဂဝတောသဝကသံဃောယရိတံသတ္တာရိပိသယုဂနိအတ္တပိသပုဂ္ဂလံဧသဘဂဝတောသဝကသံဃောအာဟုနေယောပါဟုနေယောဒဂိနေယောအင်းစလိကရာနေယောနုတ္တရံဘုံယခေတံလောကတာဧဝမုဒ္ဒံတရဒါနာဓမ္မလကိစ္စဘိခဝောနယမသမိတတံဝါလောမဟံသောနာဟေတတိ ယံတို့နိဗ္ဗိဒဝမိင္လိသယောဂမနာဝသကုဏသာတတ္တောဘာဝကတုတုပိနာအကတံဗုဒ္ဓ ानु ဘဝေနဥနာသမင်တုယံတို့နိဗ္ဗိဒဝမိင္လိသယောဂမနာဘောသကုဏသာတတ္တောဘာဝကတုတုပိနာအကတံဓမ္မာနုဘဝေနဥနာသမင်တုယံတို့နိဗ္ဗိဒဝမိင္လိသယောဂမနာဘောသကုဏသာတတ္တောဘဝကဒုပိနာအကတံ သံဃာနုဘဝေနဝိနာသမင်တုသောဟာတုသဗ္ဗမင်္ဂလာရကဏုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓနုဘဝေနသရတုခေဘဝန္တုတေသောဟာတုသဗ္ဗမင်္ဂလာရကဏုသဗ္ဗဒေဝတာသဗ္ဗဓမ္မနုဘဝေနသရတုခေဘဝန္တုတေသောဟာတုသဗ္ဗမင်္ဂလာရကဏုသဗ္ဗဒေဝတာသဗ္ဗသံဃာနုဘဝေနသရတုခေဘဝန္တုတေ ယိကဒါနမြောက်ကထိန်ပင်ကန်းလူဒန်းရောက်ဆိုရမယ်ငန်းကုန်မြိုင်သာသနာ့ရေးသာစာသင်တိုက်၁၇ရေမြောက်ဘုံကတလျာသင်္ကန်းစက္ကလူဒန်းပွဲအဲ့လူဒန်းပွဲမှာဘုန်းကြီးကတရားဟောပြီးမယ်ကဲသင်္ကန်းကင်တခါကြီးပြန်ကင်ဥက္ကဋ္ဌတခါကြီးသင်္ကန်းကိုပြန်ကင် ကထေသင်္ကန်းကာရမှာပေါ့ကထေဆိုတာဟာသံဃာကိုရည်စူး၍လှူဒန်းတဲ့သင်္ကန်းမှကထေခင်းလို့ရတယ်ကထေသင်္ကန်းနဲ့ဆက်ဆက်၍ယဟန်တော်များသည်လုံးဝစွဲဖက်တိုက်တွန်းမပြောဆိုရကထေသင်္ကန်းဖြစ်ပေါ်ဖို့ရန်အတွက်ယဟန်တော်များအနေနဲ့ တိုက်တွန်းနှုတ်ဆော်လို့ရရှိလာတဲ့သင်္ကန်းမျိုးနဲ့ကထိန်မခင်ကောင်းခင်းတော်လဲကထိန်မဖြစ်ဒါရမို့ကထိန်သင်္ကန်းဆိုတာဟာကောင်းကင်ဘော်ကအလိုလိုကြလာတဲ့အရာဝတ္ထုများနဲ့တူတယ်ဒါမှကထိန်ခင်းလို့ရတယ်ဒါကြောင့်အားလုံးတက္ကະမများဟာကထိန်တက္ကရာတွေ ဖြစ်ကြတဲ့အတွက်ကြောင့်မို့မြတ်စွာဘုရားရှင်ဤသာသနာတွင်ရှိ သံဃာတော်ရှင်မြတ်များကိုဤကထိလျာသင်္ကန်းလှူဒန်းပါ၏လို့အာလုံးဒီလိုအာယုပြုဘုန်းကြီးချပေးမယ်အဲလိတ်ဆိုရမယံဗံတိမယံဗံတိသံဃာရဝတ္တဒုက္ခတောသံဃာရဝတ္တဒုက္ခတောမောဇနထာယမောဇနထာယ အိမံကတိနာစီဝရံအိမံစီဝရံစီဝရံသံဃတတိမာသံဃတတိမာမယံဗံတိမယံဗံတိသန္တာရဝတ္တဒုက္ခတောသန္တာရဝတ္တဒုက္ခတောမောသနထာယမောသနထာယဣမံကတိနာစီဝရံဣမံကတိနာစီဝရံသံဃတတိမသံဃတတိမမယံဗံတိမယံဗံတိသန္တာရဝတ္တဒုက္ခတောသန္တာရဝတ္တ မောဇနံထာယမောဇနံထာယဣမံကတိနာစီဝရံဣမံစီဝရံသံဃတတိမသံဃတတိမဣမိနာစီဝရေနဣမိနာစီဝရေနကတိနံကတိနံအထရထအထရထဗန္တိအရှင်ဘုရားတို့မယံတပည့်တော်တို့သည်သံဃာဝတ္တဒုက္ခတော တန္တရာဝဆင်းရဲမှတန္တရာဝဆင်းရဲမှမောဇနထာယမောဇနထာယသွမြောက်ပါရခြင်းအကျိုးငှာသွမြောက်ပါရခြင်းအကျိုးငှာဣမံကတိနာစီဝရံဣမံကတိနာစီဝရံဤကထိန်လျာသင်္ကန်းကိုဤကထိန်လျာသင်္ကန်းကိုတန်ခသသံဃာတော်အားတန်ခသသံဃာတော်အားဒေမဒေမလှူဒန်းပါကုန်၏လှူဒန်းပါ ဣမံကတိနာစီဝရံဣကထိန်လျာသင်္ကန်းကိုသံဃသသံဃာတော်အာဒေမလူရန်ပါကုန်ဤဣမိနာစီဝရေနဤသင်္ကန်းဖြင့်သုံးမေအရှင်ဘုရားတော်သည်သုံးမေ ထိဏကထိန်ကိုအထရာထခင်းတော်မူကြပါကုန်အရှင်ဘုရားတို့ကပြန်လကတခိုက်ချမ်းသာထိုင်ချမ်းသာချမ်းသာထိုင်ထိုင်နိုင်လားကဲလက်ထုတ်ရအရှင်ဘုရား တပည့်တော်တို့သည်သန္တရာဝဆင်းရဲ့မှလွန်မြောက်၍မဉ္ဇဏ်ဖုန်ဉဏ်ဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမြတ်မောက်ပြုပါရခြင်းအကျိုးပါ၎င်းအကြောင်းဖြစ်သောကုသိုလ်ကံနှင့်အကျိုးဖြစ်သောလူနတ်နိဗ္ဗာန် သုံးတန်သောချမ်းသာများကို၎င်းတကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍တရဏဂုံသီလသုံးပါးနှင့်တကွာအာဘာသီလကိုထမှန်၍ခံယူဆောင်တည်ပြီးလျင်တန်ဃာတော်ရှင်မြတ်အားဤကထေလယသင်္ကန်းကို နာကြည်ဖြူမေလူပါကိုအေးသုမတပါသံဃာတော်ရှင်မြတ်အားအာယုံစွန်းနေစွန်းအဖြစ်မွန်မြတ်သောစွန့်ခဲ့ပွဲဘောစဉ်ချုပ်ချင်ရတာအပြာပြာတို့ကိုတရားကြည်ဖြူပြေလူပါကုန်၏ ထိုမှတပါထိတ်ကြထသောအဲပရိသတ်အပေါင်းသူတော်ကောင်းတို့အားလဲစားွယ်သောက်ွယ်တို့ဖြင့်တွေးမွေးအခံပါကိုဤအရှင်ဖရာထိုမှတပါထွထွေထုထုသောလူတန်းဖွယ်ရာပစ္စည်းများကိုလည်းတရားကြည်ပြုပြည့်လူပါကုန်၏ ဖျားဤသို့တပည့်တော်တို့သည်ယနေ့အဖို့၌လူရန်ရသောဒါနကုသို့ဟောတိယသောသီလကုသို့ပွားများရသောဘာဝနာကုသိုလ်စေတနာကံသည်အာသဝကိလေသာတို့၏ကိုရာကိုကြောင့်ဖြစ်သော ဝိညာဉ်ဖုန်ညာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုပါလို၏ဤကောင်းမှုကြောင့်ပင်တပည့်တော်တို့သည်96ဖြာ98ဖြာဘေယောဂါတို့မှအခါခသိကင်းဝေးရပါလို၏ဤကောင်းမှုကြောင့်ပင် ဝီရောတို့သည်ပြောသမျှဟုတ်မှန်လုသမျှမှန်ကန်ကြံစီသမျှအစစအရာရာတနိဋ္ဌတနေ့အောင်မြင်ကြည်ပွားတို့တရားပါလို့ဤအရှင်ဘုရားအထုအားဖြင့်ဧကမှုကြောင့်ပင်တပည့်တော်တို့သည် ရေဘေးမိဘေးမင်းဘေးခုတ်ကူဓမြဘေးအမွေကံသာသမီစုဘေးတို့မှဘောအတိုင်းကင်းလို့ရပါလို့ဤအရှင်ဘုရားဧကာမှုကုသိုလ်ဝေစုကိုဤဘဝရှိဘဝသောစခတ်သမျှသောယေရှုကြည်မာယေရှု မိဘဘုဘွားဆရာသမားဆွေမျိုးညာတိမိတ်ဆွေသင်္ကဟာဆွေတော်ရှိသောအမျိုးတော်ပေါင်းတို့အားအမြပြည့်ဝပါကုန်၏အမြပြည့်ဝပါကုန်၏ကျွန်ုပ်တို့ဤကိုဆောင်နှံအိမ်ဆောင်နှံမြို့ဆောင်နှံနယ်ဆောင်နှံ သာသနာတော်ဆောင်နဲ့ဤခတ်ကိုမြိုင်သာသနာရိပ်သာဆောင်နဲ့လောကကိုစောက်ရှောက်သောနဲ့တရားမင်းယမမင်းဗြဟ္မာမင်းအစရှိသောနတ်ပေါင်းတို့အားအမြအမြတွေ့ဝေပါကုန်၏မစားရ မသောရမဝိုးရပဲဆင်းရဲ၍နေကြသောပိတ္တာပေါင်းတို့အားလည်းအမြအမြပြေပါကုန်၏အထက်ဘဝဲ့အောက်အဝေစီနှံ့သည့်စကြဝဠာဖီလာထုတ်ခြင်းအကျွင်းမရှိလောက၌ရှိကြကုန်သော လုံးစုံများစွာလူနံမြမပတ္တဝအနန္တပုဂ္ဂိုလ်ဟူသည်များတို့အားအမြပြိဝေပါကုန်၏အမြပြိဝေပါကုန်၏အထူးအားဖြင့်ဤကြောင်းတိုက်သို့ယခုရောက်ရှိနေကြသောလူပြိဿာပေါင်းနတ်ပြိဿာပေါင်းတို့အား မြပြိဝေပါကုန်၏အမြပြိဝေပါကုန်၏အမြပြိဝေပါကုန်၏အာလုံသောအတ္တဝါပေါင်းတို့သည်ကျွန်ုပ်တို့ပြုပြုသမျှကုသိုလ်ကောင်းမှု၏အဘိုးဘာကကိုကုသိုလ်ရှင်ဖြစ်သောကျွန်ုပ်တို့နှင့်အတူကုသိုလ် အတုထံမြရကြ၍ကိုယ်စိတ်နှဖျားချမ်းသာကြပါစေအာလုံးကြကြမြအမြအမြအမြယူလာမှုကြပါကုန်သောအာတုအာတုအာတုအာလုံးကြကြမြ